الحمد لله الذي خلقنا وهدانا الى صراط مستقيم والسلام على رسوله بعد بالله من من الشيطان الرجيم بسم الله الرحمن الرحيم رب اشرح لي لي صدري ويسر واحلل عقدة لساني قولي وقال الله تعالى في القرآن المجيد ويسألونك عن الروح قل الروح من أمر ربي وما أوتيتم من العلم إلا قليلا صدق الله العظيم السلام عليكم ورحمة الله وبركاته وعليكم السلام ورحمة الله وبركاته لذا تجمع فنعم ဒီတစ်ပတ်မှာလူဖြစ်ချင်းနဲ့လူတော်ဝင်ဆိုတဲ့ခေါင်းစဉ်အောက်ကနေရူးဆိုတဲ့ဝါဟာရကိုအဓိကထားပြီးကျွန်တော်တင်ပြပါမယ်ဒီကနေ့အပိုင်းတင်းတဲ့နှစ်တို့မှာကျွန်တော်ပြောခဲ့သလိုပဲလူသားမှာမွေးရပါဝဟီပါမလားပါဒီနေရာမှာဝဟီဆိုတာကလူဖြစ် ပုံပေါ်ပေးနိုင်တဲ့လမ်းညွန်ဥပဒေစည်းမျဉ်းကိုယူညွှန်းတာဖြစ်ပါတယ်ဒီလိုမွေးရပါလမ်းညွန်မှုပါမလာတာကို၌ကလူသားရဲ့ထူးခြားတဲ့တရားဖြစ်တယ်တနည်းအားဖြင့်ပြောရရင်လူသားကိုတခြားတခြားသက်ရှိတွေနဲ့တူညီမှုမရှိအောင်ဓာတ်တူရည် ဖြစ်မသွားရအောင်ပွဲထားပေးလိုက်တာဖြစ်ဒီလိုပွဲရတာလမ်းတော်မှုပါမလာတဲ့အကြောင်းရင်းတစ်ယောက်ကတရက်ကပါတယ်ဆိုတော့လူသားကစင်ရင်လုံးတရားချီးမြှင့်ခံထားရလို့ဖြစ်တယ်။ဘာကြောင့်လဲဆိုတော့မွေးရပါလမ်းတော်မှုပါရှိလာခြင်းနဲ့စင်ရင်လုံးတရားချီးမြှင့်ခံရခြင်းတို့ဟာ မိုးရပါဝဟီပါရှိလာမှုကလွတ်လပ်စွာဝေးချေပိုင်ခွင့်ကိုဟန်တာတဲ့တယ်လို့ဆင်းရဲတော်တရားကတော့လွတ်လပ်စွာဝေးချေပိုင်ခွင့်ကိုအသက်သွင်းပြီးဒီနှစ်ခုဟာငင်းပြိုင်နှစ်ခုဖြစ်တယ်။တရားထဲမှာအတူတကွပေါင်းစည်းပြီးတော့မနေနိုင်ဘူး။မရှိနိုင်။ဒါဟာအလ္လာဟ်ရဲ့အစီအမံတွေထဲကအနှစ်သာရ ကိုကဲမှုတရားဖြစ်တယ်ဆုဘတာနော်အလရှင်မြတ်ဟာမိမိရဲ့စီမံမှုတွေမှာထွန်းတက်မှုတစ်စုံတရာဘယ်တော့မှမထားရှိဘူးဆိုတဲ့ကြက်လို့ပါလူကြီးမင်းများခင်ဗျာဒီအရှိတရားပေါ်မူတည်ပြီးပြီးခဲ့တဲ့ဟောပြောမှုတုန်းကကျွန်တော်တောက်ချက်ချပြခဲ့ပြီးဖြစ်တယ်တတိယအောင်ပြန်ပြောရရင်လွတ်လပ် စွာရွေးချယ်ခွင့်ဆိုတဲ့လူသားရဲ့လူဖြစ်မှုတန်ဖိုးအတွက်အခြေခံကြတဲ့အချက်နှစ်ချက်ရှိနံပါတ်၁ကမွေးရပါလမ်းညွှန်မှုပါမလာခြင်းလူသားမှာမွေးရပါလမ်းညွှန်မှုပါမလာနံပါတ်၂ကစင်ကြံုံတရားချင်းနဲ့ခံထားရခြင်း ချယ်ပိုင်ခွင့်ကိုချီးမြှင့်ထားခြင်းဖြစ်တယ်။ပြီးတော့ဒီအပေါ်ကနေမြောက်စားခဲ့တယ်။စัจ java လာတစ်ခွန်းတစ်ပြင်းလုံးကိုအတုံးချနိုင်စွာပေးအပ်ခဲ့အလ္လာဟ်ရှင်ပြန်လာ။အလ်ဟမ်ဒူလ illah ချီးမွမ်းရာအလုံးပုံတို့ရဲ့ရေတောက်မြစ်ကအလ္လာဟ်ပဲ။အဲ့ဒါလူကြီးမြတ်များခင်ဗျာစင်တင်တော်တရားရဲ့အခြေခံဖြစ်တည်မှုနဲ့ပတ်သက်ပြီးတော့အပိုင်း မှာကျွန်တော်ပြောပြခဲ့ပြီးဖြစ်ပါတယ်ဥပမာဆူရာ32နာဒန်ယောချိုးခြင်းကန္ဒအာယတ်9မှာ ثم سواه ونفخ فيه من روحه وجعل لكم السمع والابصار والافئده ဆိုပြီးတော့ထိုက်တာတွေ့ရလူသားရဲ့ ဆုံဖို့ရန်တဲ့အလ္လာဟ်ကမိမိရဲ့ရူးကိုလို့ပြောတာအဲ့ဒီရူးဟာအလ္လာဟ်နဲ့လုံးဝကျွန်တော်တို့ဆက်ဆက်နေတာတွေ့ရတယ် အဲ့ဒါဖြစ်ပေါ်လာတဲ့တိတ်ဘာသာပြန်ဆိုချက်ဒါပေမဲ့လို့အဲ့ဒါကဆိုလိုရင်းအနှစ်သာရမဟုတ်ပါဘူးအဲ့ဒါဒါကြောင့်ဒီလိုမျိုးဘာသာပြန်ထားတဲ့ဘာသာပြန်ချမ်းတွေကိုကျွန်တော်ကမှားပါတယ်လို့ကျွန်တော်ကောက်ချက်မထားအခုကျွန်တော်ပြောလို့ရတာရှိတယ်ဘာလဲဆိုတော့ဒီဘာသာပြန်ဆိုမှုနဲ့တင်တကယ်အနှစ် တာရစီမရောက်သေးဘူးဒီနေရာမှာဒီလိုဖြစ်ရတဲ့အကြောင်းရင်းတော့ရှိတယ်ဘာသာပြန်ဆိုမှုကြောင့်ကုရ်အာန်ကရည်ညွှန်းတဲ့အနှစ်သာရစီဘာကြောင့်မရောက်ရတာလဲဆိုရင်အကြောင်းရင်းတော့ရှိတယ်အဲလူကြီးမြတ်ခင်ဗျာအင်ရှာအလ္လာဟ်အလရှင်မြတ်တော်ဖိပေးမယ်ဆိုရင်ကုရ်အာန်ရဲ့ထူးခြားမှုများဆိုတဲ့ခေါင်းစဉ်အောက်ကနေ ကုရ်အာန်ကိုဘာကြောင့်ဘာသာပြန်ဆိုလို့မရရတာလဲဆိုတဲ့သဘောတရားတွေကျွန်တော်တင်ပြကုရ်အာန်ဒီမိမိရဲ့ပြောဆိုမှုကိုအနှစ်သာရအဖြစ်ကျွန်တော်တို့သိပြီးအဲ့တော့အဲ့ဒီလိုဘာကြောင့်ဖြစ်ရလဲအဲ့ဒီမှာကျွန်တော်အကြောင်းရင်းတယောက်ကိုကျွန်တော်ဒီနေရာမှာဥပမာအနေနဲ့ပြောပြတယ် ခုမှဆိုကြပါလို့လူဆိုတဲ့စကားလုံးအတွေ့မြန်မာတကားမှာကိုစားပြုတ်နိုင်တဲ့တလုံးလေးတော့စကားလုံးမရှိဘူးတလုံးလေးတော့စကားလုံးတလုံးလေးတော့ဝေါ်ပါတာမရှိဘူးအဲ့ဒါ ပြဖြစ်လာအဲနားလည်မယ်ဆိုရင်တော့ရှင်းရှင်းလေးပဲမြန်မာမုံနယ်ပယ်မှာရူးဆိုတဲ့ယုံကြည်ချက်မရှိလို့ပဲမြန်မာမုံနယ်ပယ်မှာရူးဆိုတဲ့ယုံကြည်ချက်မရှိဘူးမလာအီကာဆိုတဲ့ယုံကြည်ချက်မရှိဘူးဒါကြောင့်နတ်တွေပြမဟာတွေကောင်းကင်တမန်တွေဖြစ်ကုန်တာဟာ ရှိတဲ့ဘာသာစကားတစ်ခုမှာရိုးရိုးစကားလုံးတစ်လုံးနဲ့တွားပြီးအတိတ်ပဲပြန်မယ်ဆိုရင်အဲ့ဒါပြန်တဲ့လူရဲ့မိုင်မဲမှုပဲဖြစ်မှာပဲ။ မြန်မာအပိဓာအကျဉ်းတို့အပွဲလေးရဲ့ဟာလားဝိကောင်းဖင်းအောင်မှာပဲကျွန်တော်တို့ပေါ်ပြထားတာကိုရအတိတ်ပဲဖွင့်ဆိုတဲ့ကနံပါတ်1စိတ်လို့ဖွင့်ထားတယ်ဝိရိယနံပါတ်2ကအတက်လို့ဖွင့်ထားတယ်အတက်ဇီဝိနံပါတ်3ကလက်ပြာလက်ပြာဆိုတာဒီမှာပြောတဲ့လက်ပြာဆိုတာလူစိတ်ခန္ဓာကိုရည်ညွှန်းတာ လူမှာရုပ်ခန္ဓာစိတ်ခန္ဓာဆိုတဲ့ခွဲခြားထားမြန်မာမှုနယ်ပယ်မှာရှိတယ်အဲ့ဒါကြောင့်ဒီမှာပြောနေတဲ့ဝိညာဉ်ဆိုတာကလိပ်ပြာလိပ်ပြာဆိုတာကလူရဲ့စိတ်ခန္ဓာကျွန်တော်တို့လူနဲ့ပတ်သက်ပြီးတော့အလ္လာမဂူလာမ်အာမတ်ပရဝေးအဲ့ अल्लामा गुलाम अहमद परवेज का चुनाव उलूहियाती तवानाई लो ဖွင့်ဆိုအတိတ်ကဘာလဲဆိုတော့အလအရှင်မြတ်ချီးမြှင့်ထားတဲ့ဝိချက်မှုစာနာစွမ်းရည်တဲ့လူကိုယ်ကြီးကိုယ်ပွေးတဲ့အဲ့ဒီလိုမျိုးအတိတ်ပဲထွက်တယ် ဘူး အနည်းရူးနဲ့ပြောပြီးတော့အလရှင်ကကိုလိုပြောခိုင်းတယ်တမန်။အိုတမန်တော့အတင်ပြောပြလိုက်ပါလို့ပြော။ဘလူရဲ့တင်ကြမှုနဲ့ပြောခိုင်းနေတာလေ။အလရဲ့တင်ကြမှုပဲ။တမန်တော့မသိတရားရမဟုတ်ဘူး။ဟာလား။အဲ့ဒီလိုမျိုးဘွဲချစိတ်ခံလေးလာကြည့်။ကိုတမန်တော့အတင်ပြောလိုက်ပါလေ။ဘလူပြောတဲ့စကားကိုပြောပါလေအခု။အလတော်တဲ့စကားအလရှင်းပြတဲ့အတိုင်းတမန်တော့ပြောတော့ပါ။ အရူဟူမင်အမရီရဘ်ဘီရူဆိုတာကျွန်တော်ကိုပြုပြုထောင်တယ်အရှင်ရဲ့ပြဋ္ဌာန်းချက်တရပါတဲ့စီမင်းဥပဒေတရပါကြည်စားကဲဘယ်မှာလဲဝိညာဉ်ဘယ်မှာလဲဇီဝေဘယ်မှာလဲအသက်ဘယ်မှာလဲစိတ်ဘယ်မှာလဲလက်ပြအဲ့ဒါကျွန်တော်တို့ပြောတယ်ဒီကောင်များတဲ့အဘိဓမ္မာတရားအားကိုးတဲ့ကောင် အဘိဓမ္မာဟုတ်ကူကုရ်အာန်ဟာလားကုရ်အာန်ကပြောပြနေတာအဘိဓမ္မာလက်လို့လို့မရဘူးဘာကြောင့်လဲဆိုကျွန်တော်တို့အာရဗ်တွေမှာပေါ့အာရဗ်တောင်အဘိဓမ္မာကြိုင်ရတယ်ကျွန်တော်အခုမြန်မာအဘိဓမ္မာတွေကြိုင်ရတယ်ဒီမိမတော့ကြွားတဲ့ဘာသာစကားတော့အဘိဓမ္မာပူတော်ဘူးကျွန်တော်ပြောပြမယ် အဘိဓမ္မာအဘိဓမ္မာရဲ့ကာလတရားရှိတယ်ကုရ်အာန်ဒီလေအဘိဓမ္မာတအုပ်ပဲကျွန်တော်တတ်သိပြမယ်အင်ရှာအောင်ပေါ့ကုရ်အာန်ဟာသူတောင်းတော့တဲ့စကားလုံးအတွက်သူကိုယ်တိုင်အဘိဓမ္မာဖြစ်နေတယ်နော်အခုဒါတာရကအနေနဲ့ကြည့်တာရူးဆိုတာဘာလဲလာမီးတယ်ပြောထိုင်တဲ့အတင်ပြောတယ်ရူးဆိုတာကျွန်တော်ကိုပြုတ်သူပြောထောင်တဲ့အရှိန်ရဲ့စိတ်နဲ့ပါအဲ့အဘိဓမ္မာပဲကုရ်အာန် ဘယ်လိုငဲ့လဲအဲ့ဒီလမ်းတော့ရဲ့အပေါ်ကနေသိရှိရတဲ့အချက်တွေကနံပါတ်1ရဘ်ဘီဆိုတဲ့အတုံးလုံးအရာမင်းအမရေရဘ်ဘီလို့ပြောတာလေရဘ်ဘီဆိုတဲ့အတုံးလုံးရလူဒီလူသားကိုပြုစုပြောထောင်တဲ့စနစ်စရာနဲ့အထူးဆက်ွယ်နေတယ် कुरान में अल्लाह तो को दूंगा प्लेटों में तखातले साथी ना अल्लाह रो तो में तखातले रहीम रो तो में तखातले सब तखातले अली अरे रिया अचाउ में तो ना मो चोने ना मो वो अल्लाह का ताजा बोलो भैनिया में भैन सकलों तो में अरे सकलों का अरे आयत में नन्ने नन्ने सलवे အခုဒီမှာပြတယ်မင်းအမရရဘီဟာလာအလရှင်မြတ်ရဲ့ပြုမှုပြောထောင်မှုစနစ်နဲ့ရူဟာအထူးကလေးစံဝယ်နေတယ်တဲ့ဒါကြောင့်အဲ့ဒီပြုမှုပြောထောင်မှုစနစ်စရာကိုလွှဲပြောင်းယူမဲ့လူသား တော်ရဲ့အစစ်အတောင်ဖြစ်ပေါ်လာပုံနဲ့ရူးရဲ့တောက်ဝင်လှုပ်ရှားလာမှုကိုထဲကြောင်းပေးပြီးပြုမှုပြောထောင်မှုစနစ်စရာအတွက်တာဝန်ယူရမယ်လို့ဒီအာယတ်ကတခါတည်းပြောနေတာဟာနဘာတကရူးဆိုတာအလ္လာဟ်ရဲ့စီးမင်းတွေထဲကစီးမင်းတရက်လို့ပြောဒါကိုကျွန်တော်တို့မင်းအမရီဆိုတဲ့စကားလုံးမှာတွေ့ရတယ် ကျွန်တော်တို့သိသိချာချာမှတ်သားထားတဲ့ဒါဟာကုရ်အန်တရားတော်ကိုခြုံငုံနားလည်နိုင်ဖို့အခြေခံကြတဲ့အချက်တွေပဲဒီဥစ္စာတွေကအော်ရှစ်ဆက်ပြောဝမာဥတီတုမင်အီလ်မီအီလာကလီလာတကယ်ဆိုရင်တဲ့ရူးနဲ့ပတ်သက်တဲ့အသိပညာသေးကအတေတို့ကိုနည်းနည်းလေးပဲချီးမြှင့်ထားတာပါ လည်းရူးဆရာကြီးတွေလူဟာနေဆရာကြီးတွေပဲမတော့ရူးဆိုတဲ့အသိပညာတွေကအတင်တော့နည်းနည်းလေးပဲချင်းမြင့်ထားတာဟုတ်လားအဲ့တော့ဒီမှာကျွန်တော်တို့ပတ်သားရမယ့်အချက်တွေအများကြီးရှိအထက်မှာကျွန်တော်ပြောခဲ့တယ်လို့ပဲအလ္လာဟ်ရဲ့ လူသားကိုပြုလုပ်တိုးထောင်မှုစနစ်ဇယားနဲ့အထူးတလဲဆက်နွယ်နေတဲ့ရူအလ္လာဟ်ရဲ့စီမင်းထဲမှာပါဝင်နေတဲ့ရူအဲ့ဒီရူဟာတဲ့အသိပညာတရားလို့အလ္လာဟ်ကပြောတယ်မင်းအလ်အီလ်မီအဲ့ဒါကအသိပညာတရားပဲနော်အဲ့တော့အသိပညာဆိုရင်ငါတို့တွေရှာဖွေစေဖို့ တယ်ကျွန်တော်တို့ဘာလို့ကြတော့လို့တော့ကျမ်းဂန်ထဲမပါတဲ့အသိပညာတွေယဉ်ကျေးအပ်ပေးကြရဲ့ဟဲ့လားဒါကပါတယ်ရိုးရိုးသားသားလည်းကျွန်တော်ပြောမယ်ဒါဟာကုရ်အာန်ကျမ်းမြတ်ကိုလေ့လို့ရှုလိုက်တဲ့ပြရုံပဲစကားလုံးတစ်လုံးရဲ့အနှစ်သာရကိုကိုယ်တိုင်အရာသိရမယ်အစားအခြားအခြားသောအရာတွေနဲ့သိဖို့ကြိုးစားတဲ့အပေါ်မှာကိုယ်တိုင်ကိုလေ့လို့ရှုရရောက်သွား ဟာလားဘာကြောင့်လဲဆိုတော့ကုရ်အာန်ကဘူးနဲ့ပတ်သက်တဲ့အသိပညာအီတာဆိုတဲ့ကရိယာနဲ့တုံးထားတယ်အီတာအဲ့ဒီအီတာဆိုတဲ့စကားလုံးပဲအာတုဇကာတ်မှာတုံးတာဝအာတုဇကာတ်ဟာ utitum utitum suraga စံသုံးခါအာတုအဲ့ဒါကပြုမိန်ကရိယာပုံစံသုံးခါအဲ့တော့အေးသားဆိုတဲ့စကလုံးရဲ့သဘောတရားအရာမေတ္တာကြီးတက်တက်ပေးရတာကိုအေးသားလို့ခေါ်တယ်အဲ့ဒါမေတ္တာကြီးတက်တက်ပေးရတာ မောင်ကြီးမောင်ကြီးကိုစကားပြေးမလားအလုံးလုံးကိုပြောလို့မရဘူးမောင်ကြီးရဲ့လောက်ခါအတွက်ကျောင်းစကားပြေးမယ်လို့ပြောလို့မရဘူးမေတ္တာကြီးတက်တက်ပေးရအဲ့တော့ဘူးဆိုတဲ့အသိပညာကိုအလားကမေတ္တာကြီးတက်တက်ပေးနေတာဘယ်ကျောင်းပေါ်တက်မှာလို့ဘယ်ဆရာရှိမှသိဘူးမှာလို့တင်မတင်ကုရ်အာန်စီလာတင်ရမှာဟဲ့အဲ့တော့ဦးတည်တုံဆိုတာက ခုနပြောသူကံပြကရိယာကံပြကရိယာအတိတ်ကဘယ်လိုထွက်လာချီးမြှင့်ခြင်းခံကြရတယ်အတင်တို့ဟာရိုးနဲ့ပတ်သက်တဲ့အသိပညာကိုချီးမြှင့်ခြင်းခံကြရတယ်တဲ့ဘလောက်မတိုင်းတာလဲဆိုတော့ကလေးလာတဲ့အရ်ဘီမှာအစ်လာနောက်ကကလေးလာလာရင်နည်းနည်းလေးမှနည်းနည်းလေးမဆိုးစလောက်ကလေးလို့ပြောတာမင်းတို့ နဲ့ပတ်သက်ပြီးမဆိုးစလောက်ကလေးမင်းတို့အတိပေးထားတာတဲ့ခင်ဗျာအဲ့တော့ဒီသုံးလုံးထားတဲ့သုံးလုံးပုံတွေရနံပါတ်1လူနဲ့ပတ်သက်တဲ့အသိပညာကိုဘယ်ဆရာတခင်ကြီးစီမှာမှစီးပူးတင်ယူလို့မရဘူးရေကြီးအပ်ပြီးယူလို့မရဘူးဘာကြောင့်လဲဆိုတော့ဒီအပြည့်အသိပညာကိုဦးတည်တော့အလ္လာ ချင်းနဲ့ထားတာဖြစ်တယ်ဒါဆုံးတရားကြင့်ကြံအထောက်ပြီးယူရမယ်ပညာမျိုးမဟုတ်ဘူးလို့ကုရ်အန်ကပြောတယ်ဟာခုနပြောသလိုစကားယူမဲ့လူတယောက်လောအားကအဖြစ်ကျွန်တော်တို့စကားကိုပြေးလို့မရမေတ္တာအရင်အရင်ခံပြီးဖုံဖြိုးလာအောင်လုပ်ပေးရတာနောက်ပိုင်းကဘူးရဲ့အသိပညာကိုလူသားကနည်းနည်းလေးပဲသိခွင့်ရတယ် အဲ့ဒီနည်းနည်းလေးကိုအလရှင်မြတ်ကကုရ်အာန်ထဲမှာပေါ်ပြထားတာဟာလားဒီလိုမဆိုကုရ်အာန်ကိုလေ့လာမယ်ဆိုရင်ရူရဲ့အသိပညာကိုကြားအခုကျွန်တော်ပြောသွားတာဒီအကုန်လုံးကကုရ်အာန်ကပေးတဲ့လူနဲ့ပတ်သက်တဲ့အသိပညာတွေဟာလား လူကြီးပြပြခင်ဗျာကျွန်တော်တင်ပြခဲ့တဲ့ဘူးနဲ့ပတ်သက်တဲ့အကြောင်းအရာတွေကစူရာ32အာယတ်9နဲ့စူရာ79အာယတ်85တို့မှာပေါ်ပြထားတဲ့ကုရ်အာန်ကကြီးညွှန်းထားတဲ့ဘူးရဲ့သဘောတရားတွေလားဖြစ်တယ်ဟာဆိုတော့က ကျွန်တော်တို့ rule နဲ့ပတ်သက်ပြီးတော့ထပ်မှန်ပြီးတော့ကျွန်တော်လေ့လာကြည့်တဲ့အခါမှာဘာတွေတွေ့ရလဲဆိုတော့ rule ဆိုတဲ့ဒီအရှိတရားကြီးကိုလူသားဟာရှုတော့နှစ်ရက်ကနေချင်းမြင့်ခံထားရရှုတော့နှစ်ရက်ကနေလူသားချင်းမြင့်ခံထားရရှုတော့နှစ်ရက်ကဘာလဲဆိုတော့ကျွန်တော်တို့စူရာ32အာယတ်6မှာ ဖော်ပြထားတဲ့အတိုင်းကျွန်တော်တို့မှာမွေးရပါအဖြစ်နဲ့ရူးကိုကျွန်တော်တို့ချိမြင့်ခံထားရတယ်အဲ့ဒီရူးပေါ်အခြေခံပြီးကျွန်တော်တို့ရဲ့စင်နေလုံးတရားဆိုတော့ပေါက်ပွားလာကြားလာသိမြင်မှုခံစားလာတယ်မှုဆိုတဲ့ဥစ္စာကိုအခြေခံပြီးတော့ကျွန်တော်တို့မှာစင်နေလုံးတရားပေါက်ပွားလာတယ်အဲ့ဒါကရူးပေါ်အခြေခံပြီးဖြစ်လာဟာတခါကျွန်တော်တို့ရူးရဲ့ လောက်တဲ့ဆုလောက်တဲ့ရရှိပြီးဘာကြောင့်ရှိတာလဲဆိုတော့လူရဲ့စင်ရင်လုံးတရားတစ်ခုတည်းနဲ့လူဟာမိမိဘဝကိုဘယ်လိုတည်ဆောက်ရမလဲဆိုတဲ့ဥစ္စာမပြတ်တမ်းနိုင်ဟာလူသားရဲ့စင်ရင်လုံးတရားဟာစံတော်ဝါဝါပဲဟာလောက်လိုက်မှားလိုက်ပြင်လိုက် ပြန်လုပ်လိုက်ပြန်မလိုက်ပြန်ပြင်လိုက်လူတက်တာတွေကဘာမှမအများကြီးပြေးခဲ့ရတယ်ဒီလူဘဝတိဆောက်မှုစနစ်တော့ဒါပေမဲ့ခနဲ့ဒီလူတွေဖန်ပြီးတဲ့လူဘဝတိဆောက်မှုစနစ်တော့မပြနိုင်ဘူးတက်တယ်ဘာကြောင့်လဲလူကားကိုချီးမြှင့်လိုက်တဲ့စင်စင်လုံးတရားတစ်ခုတည်းနဲ့လူဟာမိမိဘဝကိုဘယ်တော့မှတိဆောက်မှုမရအဲ့တော့ဘာလို့လဲဆိုတော့ ပြည့်စုံတဲ့ဘဝလမ်းတော့လိုတယ်ဒါကကျွန်တော်တို့ရဲ့လူသားတွေရဲ့ဘဝအတွေ့အကြုံကကျွန်တော်တို့သိရတာဟာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆူရတ်ရှူရာတိုင်းမင်းနီနိုကင်ကတာကလာဒီလေးတဲ့နေအာရလာတဲ့နေမှာအတိလင်းပေါ်ပြထားပါ وكذلك أوحينا إليك روحا လားရှင်းတမန်တော်များထံဝဟီပို့ထားခဲ့တဲ့နီလာအတိုင်းနဲ့ငါအရှင်ကတဲ့အိုတမန်တော်မုဟမ္မဒ်ဆလလောအတင်းထားမိမိရဲ့စီမင်းထဲမှာအပါဝင်ဖြစ်တဲ့ရူးကိုတဲ့ဝဟီအဖြစ်နဲ့ပို့ချပေးခဲ့ပြီဟာအဲ့တော့ဒီမှာပြောတဲ့လူဆိုတာကလူသားနဲ့သက်ဆိုင်တဲ့ဘဝလမ်းညွန်ကိုပြောနေတာ ညိုမှုကိုကုရ်အာန်ကရူးလို့တော့တုံးအဲ့တော့လည်းဆိုလူသားမကမွေးတော့လည်းမွေးရပါအဖြစ်ရူးပါလာပြီလေဒီရူးကလည်းစင်ရင်တို့တရားဖြစ်လာတယ်နောက်ထပ်ထောက်ပြန်ပေးမဲ့လမ်းတုံမှုကလည်းရူးဖြစ်တော့မှတုတ်စင်ရင်တို့တရားနဲ့ ဘလောက်နဲ့နဲတယ်ကြည့်စမ်းဟဲ့ဘလောက်အထိနဲ့နဲတယ်လေအဲ့တော့အလရှင်မြတ်ကရူးကိုရှုတော့မရဖွဲပြီးကျွန်တော်တို့ချီးမြှင့်ရှုတော့တရက်ကမွေးရပါဆင်းရဲလုံးတရားအဖြစ်နဲ့ရူးကိုကျွန်တော်တို့ချီးမြှင့်ထားတယ်နောက်ထပ်ရှုတော့တရက်ကဘဝလမ်းညွန်မှုအတွင်နဲ့ကျွန်တော်တို့ကိုချီးမြှင့်လိုက်ဟာ အဲ့တော့ကျွန်တော်တို့ကမွေးရပါရရှိလာတဲ့ရူးကိုအလရှင်ရဲ့ဘဝလမ်းညွှန်မှုဖြစ်တဲ့ရူးနဲ့ပေါင်းစည်းပြီးတော့တခုဒီတော့ရူးအတွေ့ကျွန်တော်တို့ဖန်တီးယူရမယ်အဲ့တော့အချမ်းအချမ်းကိုပေါင်းလိုက်တယ်တခုဖြစ်သွားတယ် အလရှင်မြတ်ချင်းမြင်ထားတဲ့လူရဲ့စင်ရင်လုံးတရားနဲ့အလရှင်မြတ်ချင်းမြင်ထားတဲ့ဘဝရဲ့လမ်းညွှန်မှုကိုပေါင်းစည်းလိုက်လို့ရှိရင်ဘာဖြစ်လာနိုင်တယ်လဲအဲ့ဒီအခါမှာကျွန်တော်တို့ရဲ့လူဖြစ်မှုတန်ဖိုးတွေပုံပေါ်လာမှာဒါကြောင့်လူသားစီလာတဲ့ဝဟီလမ်းညွှန်မှုဟာလည်း တွေရှိလာတဲ့လမ်းညွန်မှုတွေတာလွန်ဖို့လိုအပ်တယ်။ဟာလူသားရဲ့စင်ရင်တော်တရားနဲ့လိုက်ဖက်တဲ့လမ်းညွန်မှုဖြစ်ဖို့လိုတယ်။အဲ့ဒီလိုမျိုးစင်ရင်တော်တရားနဲ့လိုက်ဖက်တဲ့လမ်းညွန်မှုဖြစ်မှသာလျှင်လူသားကလက်ခံပြီးတော့မှမိမိရဲ့လူဖြစ်မှုတန်ဖိုးမြင့်တင်နိုင်မှာ ဟုတ်လားလူရဲ့နေပယ်ကိုကြည့်လိုက်ပါကျွန်တော်ဟိုတစ်ဘက်ကလည်းပြောပြတယ်လူသားရဲ့ကျင်လည်ရမယ်နေပယ်ဟာအင်မတန်မှကျယ်ဝန်းတယ်အဲ့ဒီကျယ်ဝန်းတဲ့နေပယ်အတွက်လုံလောက်တဲ့လမ်းညွန်မှုအဲ့ဒီလမ်းညွန်မှုကိုရူလို့ခေါ်တာကတော့အဲ့ဒါအဆိုရင်ဆရာဘုဒ္ဓဘာသာပြောတော့တရိစ္ဆာန်တွေစီလဲဝဟီလာတယ်လို့ပြောတယ်မလားအခုလူသားစီလဲဝဟီလာတယ်ဆိုတော့ တရိစ္ဆာန်တွေမှာလည်းရိုးရှိမှာပေါ့လို့ကျွန်တော်တို့ကိုယ်ကောင်းကိုယ်နဲ့နော်ဒါကြောင့်မလို့ကျွန်တော်ကဒီနေရာမှာသေးသေးချာချာပြောနေတာမွေးရပါရရှိတဲ့ရူးနဲ့လမ်းညမှုအဖြစ်လာတဲ့ရူးဟာလိုက်ဖက်ညီမှုရှိတယ်လို့ပြောတာအဲ့ဒါတနည်းအားဖြင့်ပြောရရင် လူသားကိုလမ်းညွှန်တဲ့ဝဟီရဲ့နာမည်နောက်တစ်ခုကရူတရိစ္ဆာန်တွေကိုချီးမြှင့်တဲ့ဝဟီရဲ့နာမည်ကရူမဟုတ်ဒါကိုကျွန်တော်သိစေချင်အဲ့တော့ဒီနေရာမှာကျွန်တော်လတ်ကိုရူဆိုတဲ့သဘောတရားလေးကိုလည်းနည်းနည်းရှင်းပြခြင်းအချိန်ကလည်းနဲနေပြီနဖ်ကိုရူဆိုတာဘာလဲရူကိုနဖတ်လုပ်တယ်ပေါ့ဗျာအဲ့ဒါ ဆိုတော့အဘိအဘိဓါကြီးများဖြစ်တဲ့တာဂျူလ်အူရူဖ်နဲ့မူဟီဘူလ်မူဟီမာနာဖာကီရဲ့သဘောတရားကိုဘယ်လိုရှင်းပြလဲဆိုတော့ဘောလုံးကလုံးကိုကျွန်တော်တို့လေပုတ်လိုက်ရင်ဘောလုံးကြီးကဖောင်းကားလာတော့အဲ့ဒါနာဖာလို့အာဘီမှာသုံးနေတယ်တဲ့ပြီးတော့ကျွန်တော်တို့မီးမွေးတဲ့အခါမှာတဲ့မီးတောက်လာဖို့အတွက်ပြောင်းနဲ့ပောက်တာကိုနာဖတ်လို့ခေါ်တယ်ဟဲ့ဆိုတော့ ကျွန်တော်တို့ကဘယ်လိုတွက်လိုက်လဲဆိုနဖတ်ကိုအသက်သွင်းတယ်လို့ကျွန်တော်တို့ကတွက်လိုက်တွက်ပြီးတော့ကရူးကိုနဖတ်လောက်တယ်လို့ပြောရင်ကျွန်တော်တို့ကလူရဲ့ခန္ဓာကိုယ် body ကြီးကိုအလားကဖန်ဆင်းပြီးတော့အသက်လောက်တွဲလိုက်တယ်ဆိုတဲ့ဒါနာဒီဆန္ဒအသွေးနိုးတွေနဲ့ကျွန်တော်တို့ကပုံဖော်ကြည့်ကြတကယ်တကယ်ကရူးကိုနဖတ်လောက်တယ်ဆိုတာက ရှိတဲ့လူစင်ရင်တော်တရားအဖြစ်လူသားရဲ့လူဖြစ်မှုပြည့်ပြည့်ဝဝပုံပေါ်လာအောင်လှုံ့ဆော်ပေးတယ်လို့ပြောတာရှင်းပါတယ်နော်ကျွန်တော်ပြောတာမရှင်းအဲ့ဒီတိုက်ပွဲကိုအခောက်ခေါက်ခါကပွင့်ပြီးကြည့်ဟာလားအဲ့တော့ကျွန်တော်တို့ကဝိညာဉ်ပုံပွင့်လိုက်တယ်လို့ပြောတယ်ပြီးတော့ တေဝါလည်းဘူးမရှိတော့ဘူးထွက်သွားပြီလို့ပြောတယ်ကုရ်အာန်မှာကြည့်လိုက်ကုလိုနဖ်စင်ဇာအိကတုလ်မော့ပဲရှိတယ်ကုလိုရူနင်ဇာအိကတုလ်မော့မရှိဘူးအူဒူဘီလာဘယ်မှာတော့ဘူးဆိုတာတဲ့ကုလိုနဖ်စင်ဇာအိကတုလ်မော့လို့ပြောတာတရှိမှလည်းတရားရမယ်ဒါပေမဲ့အဲ့ဒီနတ်ဆိုတဲ့သဘောလုံးရတယ်အတိတ်ကအရန်ကြွယ်တာနော် ။ဘာကြောင့်လဲဆိုတော့အလ္လာဟ်ကသူ့ကိုသူလည်းနတ်လို့သုံးတယ်။ကတ္တမအလာနတ်ဖိရရမှာ။အူဇူဘီလာအလ္လာဟ်ကတေဘီလာလို့ပြောရင်ပြဿနာတက်အောင်ပါ။ဟာ။အဲ့တော့ဒီမှာသုံးထားတဲ့ကုလ်လုနတ်စင်ဇာအီကတုလ်မော့မှာသုံးထားတဲ့နတ်ဆိုတာကအသက်ကိုပြောတာ။နတ်ရဲ့တခြားတခြားအဓိပ္ပာယ်တွေကအရှိတရားဆိုတဲ့အဓိပ္ပာယ်တွေရတယ်နတ်ဆိုတာက အလ္လာဟ်နဲ့ပတ်သက်ပြီးသုံးရင်အရှိတရားလို့သုံးအသက်လို့သုံးတာမဟုတ်တော့ဘူး nafs ကိုလူကိုရေကိုသွေးလို့လည်းသုံးတယ်ကိုလို nafs ဇာတ်ကတူလောဆိုတာကိုရေကိုသွေးနဲ့တေကုန်ကြီးလို့ပြောတာမဟုတ်ဘူးဟာလားအဲ့တော့နောက်တစ်ချက်ထူးခြားတာပြောပြမယ်အဲ့တော့မပြောမဖြစ်ဖြစ်တော့ဦးမယ်ချိန်နေနေနော်ထူးထူးခြားခြားကျွန်တော်ပြောပြမယ်အထူးသဖြင့်ကုရ်အာန် သူတေတီတွေကိုရ်အာန်ကိုလေ့လာတဲ့ပုံကိုယ်တွေအနေနဲ့အထူးတတိပြုဖို့လိုတယ်အဲ့ဒါပါလဲဆိုတော့ rule ဆိုတဲ့စကားလုံးရဲ့အများကြီးကဂျမဘဟုဟုကအရဝါကုရ်အာန်တရားလုံးထဲမှာအရဝါလို့တဏှာမှမတော့တုံးတာကျွန်တော်ပြပြလိုက်လို့ရှိကျွန်တော်တစ်ပတ်ခါအဲ့ဒါကြောင့်အာလမေအရဝါဆိုတာအဲ့ဒါအာလူထုတ်တာ Islam nak masai bu, Quran nak masai bu, alam ini arwah. Padahal ni arwah sudah tahu Quran ni mau sih dah. Benda jauh Quran ni saya malah. Ha, Quran ni mah tiga yang pilih dah tahu ni, tuh dah dah sebelum ni sih. Nur, nur ye ni apa yang anwar. Quran ni mah anwar dah jadi mah betul. Hak, hak ye ni apa yang hukum. Quran ni mah hukum dah jadi mah betul. ရူရူရဲ့အများကြီးကအရဝါကုရ်အာန်ထဲမှာအရဝါတကြိမ်မှမပေါ်ဘူးဘာကြောင့်လဲဘာကြောင့်လဲအဲ့တော့ရှင်းရှင်းလေးကျွန်တော်သုံးသပ်ပြတယ်မွေးရပါအဖြစ်ရရှိလိုက်တဲ့ရူအဲ့ဒီရူကဘာလုပ်ပြီးလဲရှင်ရှင်လုံးတရားကိုဖြစ်ထုံးစေအဲ့ဒီရှင်ရှင်လုံးတရားကကျွန်တော်တို့ကိုလူဖြစ်မှုလုံတော့ပေး ဒါပေမဲ့လို့ရှင်ရှင်လုံးတရားတစ်ခုနဲ့ဘဝကိုဆောက်လို့မရအဲ့တော့အလ္လာဟ်ကအဲ့ဒီရူးကိုတချမ်းချမ်းပြီးတော့ပြန်ဝဟီယဖြစ်တဲ့ထုတ်ပြပေးတယ်ရူးတစ်ခုပေါင်းစည်းရမယ်ရှင်ရှင်လုံးတရားနဲ့အလ္လာဟ်ဝဟီပေါင်းစည်းရမယ်လို့ပြောနေတာရှင်ရှင်လုံးတရားတစ်ခုနဲ့ဘဝတည်ဆောက်လို့မရတယ်လို့ရှင်ရှင်လုံးတရားမပါလဲဝဟီယပြောတဲ့မြတ်ခေါင်းရင်းလို့လည်းမရဘူးကိုရ်အာန်ကပြောတယ်မိုမီနေဟာတဲ့ တတ်သိနားလည်မှုနဲ့အသိရှိရှိနဲ့အလရဲ့အမိန့်ကိုတွေနာခံတာနလဘိန်းလုံးနဲ့မဟုတ်ဘူးလို့ကုရ်အာန်ကပြောဟာဒါတော့ကျွန်တော်တို့ချင်းမြင့်ခံထားရတယ်တခုတည်းတော့ဟူသည်ရှုတော့တရကကျွန်တော်တို့ရှိလာတယ်တခုကမောရပါအဖြစ်လာတယ်ပါလာတယ်နောက်တစ်ခုကဘဝလမ်းညွှန်မှုပဲလာတယ်အဲ့ဒီနှစ်ခုပေါင်းစည်းလိုက်ကျွန်တော်တို့ရဲ့လူလူဖြစ်မှုပါပြည့်ပြည့်ဝဝပုံပေါ်လာတယ် ပြောပြမယ်ဆူရာခွန်အာယတ်196မှာဥဒိုင်ကကလန်အာမ်လို့တကြိမ်ပြောတယ်စင်နေတော်တရားအသုံးမချတဲ့လူတွေဟာတဲ့တရိစ္ဆာန်များကဲ့သို့ဖြစ်တယ်လေဗယ်ဖြစ်သွားပြီနော်လောက်ထပ်ပြောတယ်ဘန်ဟုမ်အဒန်တဲ့တရိစ္ဆာန်ထက်ထုံပုံလာလွဲဘာကြောင့်နော်ဖုန်းပြောတာအခုနဲ့ပြောပြီးပြီလေဟဲ့ဝင်နေတော့တရိစ္ဆာန်နဲ့ပုံညံ့တယ်လို့အခုနဲ့ပြောပြီးတာစကားကလည်းရှေးမရှိ အကြောင်းရှိတယ်မွေးရာပါအဖြစ်ချင်းမြင့်ခံစားရတဲ့ရူးကိုအတော့မချတဲ့လူကတတိဆန်နဲ့တူတယ်လို့ပြောတာဟာတော့တတိဆန်မှာလည်းရူးမရှိဘူးမွေးရပါရူးမရှိဘူးတတိဆန်မှာစင်နေလုံးတရားမရှိဘူးဒါကြောင့်သူကစင်နေလုံးတရားတော့မချလူကမွေးရပါရူးရှိရတာနဲ့စင်နေလုံးတရားအတော့မချရင်တတိဆန်နဲ့ level ဖြစ်တာပေါ့အဲ့ဘာဟု အကွက်ဘာလို့ခတ်ပြောတာလဲတရိစ္ဆာန်ရဲ့ရရှိတဲ့ဝဟီမှာဆင်ရင်ုံတရားမပါဘယ်တရားတော်ကမှစံတစ်တဲ့တရားပုံဒီနေ့ထိမတိထွင်မတိဆောက်နိုင်ဘူးဟောမာတာလဲနိုဖာရာလဲအင်ဂျင်နီယာတွေစောက်လိုက်တဲ့တိုက်ပြီးတာတနစ်တခြားတနစ်တခြားတိုးတက်ဖွံ့ဖြိုးလာတယ်ဘာကြောင့်လဲဆင်ရင်ုံတရားပါဟောပြီနော်ဒါကြောင့် တရိစ္ဆာန်တွေဟာဆင်ခြင်တော်တရားအတော့မပြုတ်တော်များတဲ့အလာရှင်ချင်းမြင့်တဲ့လာညမှုဝဟီကိုမတွဲမဖီပဲနဲ့ပြားကောင်ဟာပြားအောင်တိဆောက်လည်းရဲ့ရှိသေးဖြစ်တယ်တဲ့ဟဲ့လူကမင်းကဆင်ခြင်တော်တရားလည်းရှိလည်းရဲ့ငါအရှင်ကလမ်းညမှုပြုတ်တော်မနာကမှုဆိုရင်မင်းတရိစ္ဆာန်တွေပူလန်းွဲတယ်ပွတ်တီဘလို့တော်ရတယ်ကြုံဝဲတော်တာမဟုတ်ဘူးအလားတော်တာ اللہ یہ قرآن تو رہا قرآن بھی بھی سونے سورے تتے پیا تھے تکو بیٹا تکو بے لو بات جو وہ یہاں آسائی تو مجھے میں نے آسائی تو نہ لے لو نہ منے اللہ کو جو خدا میں دیا ہوں جو وہ یہاں لے لے جو کو بارے ہوں نہ منے لے بیٹ ہاں چلو سیدھا نہ چلو لودائی ہوں قرآن لے لا سیدھے နားလည်နိုင်တဲ့အရေးချင်းလူတိုင်းမှာရှိတယ်ကျွန်တော်တို့ကိုမလိုက်နဲ့နော် ကျွန်တော်လောက်လိုက်ကျွန်တော်ဂျာနံမြောက်ကျွန်တော်လိုက်မှာမဟုတ်ဘူးမိမိရဲ့စင်ရုံတရားနဲ့အလ္လာဟ်ရဲ့ကုရ်အာန်ကိုပေါင်းစည်းပြီးတော့မိမိဘဝမိမိလျှောက်ပါမိမိလားမိမိဖောက်ပါဟာအဲ့တော့စကားလည်းတော်တော်လေးညာပါဘူးဒါတော့လည်းကျွန်တော်ဒီကုန်းထုတ်ထုတ်ပြန်ပါဝါဖြစ်တာဝါနာအနိလ်ဟမ်ဒူလ illah